သာသနာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေယုံလဇန်3ရက်ခရစ်နှစ်2023မေလ21ရက်တနင်္ဂနွေနေ့ယနေ့ ကယ်လီဖိုးနီးယားပြည်နယ်ဘေးအေရီးယားဟမ်မွန်ဘေးမြို့ဓမ္မနတဝိဟာရကျောင်းတိုက်ကြီးအတွင်းမှာမာသတိပဋ္ဌာန်ဝိပဿနာတရားခုနှစ်ရက်စခန်းပွဲမှာအချိန်ပြည့်လာရောက်ပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားကျူစာအထုကြမဲ့ပုဂ္ဂိုလ်များကို တွေ့ရလို့အတူပဲဝမ်းမြောက်မိပါတယ်အားထုတ်ကြမဲ့ပုဂ္ဂိုလ်များထဲမှာလည်းပဲယောဂီအဟောင်းများပါတယ်လို့ယောဂီအသင်များလည်းပါတာကိုတွေ့ရှိရပါတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာသတိပ္ပဏသုတ်တံဒေသနာတော်ကိုပဲ လက်ကင်ထားပြီးတော့ဒီမာသတိပဋ္ဌာန်ဝိပဿနာကျင့်စဉ်များကို စနစ်တကျရှုပုံပွားပုံအာထုတ်ပုံများကိုအားလုံး ကလေးမှစပြီးတော့ရှုတတ်မှတ်တတ်ပွားများတတ်အောင်ဟောကြားသင်ကြားပေးခဲ့တာဖြစ်ပါတယ်ယခုဘုန်းကြီးများကလည်းပဲကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းပဲ အထူးပြုပြီးတော့ဣရိယာပဌာပိုင်းကိုထူးပြုပြီးတော့ခွန်ကြီးတို့ဟောကြားညွှန်ပြပေးမှာဖြစ်ပါတယ်ဣရိယာပဌာပိုင်းဆိုတာသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုအဲဒီဣရိယာပု၄ပါးစလုံး ဇနိတကြရှုဖို့ဘွားဖို့အထုပ်ပုံများကိုဘုရားတို့ဟောကြားတင်ကြားပေးမှာပါအထုပ်ဖူးတဲ့ပုဂ္ဂိုလ်များကလည်းပဲမိမိတို့ပြန်ပြီးတော့နာကြရတဲ့အတွက်ကြောင့်နာဘူးထမှန်ပေါ့ယခုမှအစ်စ်ဝင်ရောက်လာတဲ့ပုဂ္ဂိုလ်များကိုလည်းပဲကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်း ဘုန်းကြီးဟောကြားသင်ကြားပြသပေးတာကိုအတိတ်တပံပြန်ပြီးတော့နာယူပြီးတော့လိုက်နာပြီးကျင့်သုံးပွားများအထောက်ကြဖို့ပါပဲအားထုတ်လို့ရှိရင်မိမိကိုယ်၌ကလည်းပဲတကယ်ဝိရိယထက်ထက်တန်တန်နဲ့ဣရိယာပုတိုင်းဣရိယာပုတိုင်းကိုမလွတ်အောင်ထူးပြုတ်ပြီးတော့ ကြိုးစားအားထုတ်သွားမယ်ဆိုရင်ဒီခုနှစ်ရက်အတွင်းနဲ့လည်းပဲဝိပဿနာတရားအသိဉာဏ်ဓူတွေရရှိနိုင်ပါတယ်။ပါရမီပြည့်စုံမယ်ဆိုရင်ကတော့အပေစင်းရလွတ်နိုင် လောက်တဲ့ဉာဏ်အဆင့်တရားရနိုင်ပါတယ်။အဲဒီလိုရနိုင်တဲ့အပေစင်းရလွတ်နိုင်တဲ့တရားတွေကိုမိမိတို့အားထုတ်ခွင့်ရတာဟာ ထူးကိုကံကောင်းကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်ခုဒီကဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးရဲ့ဥဆောင်ဆရာတော်ဝေဒရာမှာဥဆောင်ပြီးတော့အဖွဲ့ဝင်များ မှုဆောင်များဥစည်းပြီးတော့ဒီမဟာမဟာတတိပဋ္ဌာန်ဝိပဿနာခုနှစ်တရားစခန်းကြီး ဖြစ်မြောက်အောင်ကြိုးစားအားထုတ်ထားတာကိုလည်းပဲထူးတွေ့ရပါတယ်။ကျမ်းမာရေးနဲ့အညီပေါ့ကိုပြကျမ်းမာရေးနဲ့အညီဘုရုံးကအားထုတ်တဲ့ပုဂ္ဂိုလ်တွေ50 60စသည်ဖြင့်လက်ခံပြီးတော့ဒီနေရာမှာတရားပြသပေးပါတယ်။ယခုတော့ကျမ်းမာရေးနဲ့အညီပဲယောဂီများကိုလျှော့ပြီးတော့ လက်ခံပြီးတော့တရားစခန်းပွင့်လင်ပေးတာဖြစ်ပါတယ်။ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်လည်းပဲဘုန်းကြီးတို့ရဲ့ရိတ်တာတွေဟာဗာစီရိတ်တာဌာနယူကြီးမှာလည်းပဲအချိန်ပြည့်နှစ်ပေါက်တရားတွေဟောကြားပြသပြီမဲ့လို့အခုအဲ့ဒီလိုနှစ်ပေါက်မဆောင်ရွက်နိုင်ပါဘူး။ဒါကြောင့်လဲဆိုတော့ဒီကိုဗစ်ရောဂါကြီးက လူများစုမိသွားပြီဆိုရင်အဲ့ဒီမှာပြန်ပွားတာတွေတွေ့တွေ့လာရတဲ့အတွက်တခါတရံမှာတရားစခန်းနေဖြစ်ပြရပါအခုတလန့်မှာတစ်ချိန်10ရက်အဲ့ဒီလိုပြရကနေပြီးတော့အခု10ရက်တစ်ချိန်10ရက်တစ်ချိန်စမ်းသပ်ပြီးတော့ဖွင့်ပေးနေပါတယ်ဘုန်းကြီးရဲ့ရွှေမင်းဝန်ရိပ်တာမှာလည်းပဲဒီလိုတလန့်တစ်ချိန်10ရက်10ရက်ဖွင့်ပေးပြီးတော့အားထုတ်စီပါတယ် အာထုတ်တဲ့အခါမှာလည်းပဲအဲ့ဒီကျမ်းမာရေးနဲ့အညီယောဂီကိုကန့်တတ်ပြီးလက်ခံပါတယ်ဘုန်းကြီးတို့မဟာစီတန္တရရိပ်တာမှာဆိုရင်လည်းတရားထက်ပိုပြီးတော့လက်မခံပါဘူးယောဂီတရားပဲလက်ခံပါဘုန်းကြီးရွှေမင်းဝန်ရိပ်တာမှာဆိုရင်လည်းယောဂီ90တဲ့ပိုပြီးလက်မခံပါဘူး90ပဲလက်ခံပြီးတော့တရားဟောကြားပြသပေးပါတယ်ကိုယ်ဘင်းနဲ့အညီ အားလုံးဟာဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းကိုဗစ်တွေကပြန်ပွားနေတာဖြစ်တော့အားလုံးနှာခေါင်းစည်းအားလုံးတက်ထားရပါကိုယ့်ကိုကာကွယ်ဖို့ရယ်ကိုယ်မှပါနေရင်လည်းပဲတခြားပုဂ္ဂိုလ်မဖြန့်ဝေဖို့ရယ်ယောဂယောဂတွေဒါကြောင့်နှာခေါင်းစည်းများကို အားလုံးတက်ထားပါတယ်ဒီအမေရိကန်နိုင်ငံမှာတော့အားလုံးနှာခေါင်းစည်းတက်တာသိမ့်တွေ့ပါဘူးတက်တော့တက်ကြတယ်နည်းပါတယ် အဲဘုန်းကြီးကတော့ဘုန်းကြီးတို့တတိယလိုင်းမှာဘုန်းကြီးအကြီးအကျယ်ကိုဗစ်ကကိုဗစ်ဖြစ်ပါတယ်အကြီးအကျယ်ဆိုတာကကိုယ့်လက်ကိုယ်ချီကိုမတင်နိုင်လောက်အောင်ဖြစ်ခဲ့ပါတယ်ဒီကိုဗစ်နဲ့ပဲဘုန်းကြီးတို့ဒီတရားဘဝကိုဆုံးတော့မယ်လို့ဘုန်းကြီးထင်ထားပါတယ်ဒါပေမဲ့လူလည်းပဲကားလီလို့ဆိုတာ ပြန်ပြီးတော့ထူထူထောင်ထောင်ဖြစ်ပြီးတော့ပြန်တရားတွေပြနိုင်တရားတွေဟောနိုင်ဖြစ်ပါတယ်သို့တော့ကိုဘင်းရဲ့နောက်ဆက်တွဲဆိုတာလေးတွေကကြံရက်ပါတယ်အဲ့ဒီကိုဘင်းရဲ့နောက်ဆက်တွဲကဘာကြံရက်လဲဆိုတော့တခါတရမှာမောပဲအမြဲတမ်းဖြစ်တာတော့မဟုတ်ဘူးတခါတရမှာယောဂီတွေကိုသီလပေးနေချိန်မှာပဲမောလို့ခဏရရတာတွေရှိပါတယ်အဲအမြဲတမ်းတော့လည်းဖြစ်နေတာမဟုတ်ပါဘူး ဒါကိုဗစ်ရဲ့နောက်ဆက်တွဲဖြစ်လာတဲ့ဆိုးကျိုးဖြစ်ပါတယ်ဒါကြောင့်ကိုဗစ်ယောဂါတွေမိမိတို့မကူးစက်ရအောင်မိမိကိုယ်ကိုမိမိကာကွယ်စောင့်ရှောက်ဖို့လည်းအထူးလိုအပ်ပါတယ်ဒါကြောင့်ဆရာတော်ဥပဒ္ဒရတို့ကျမ်းမာရေးနဲ့အညီယောဂီများကိုလျှော့ပြီးတော့ယောဂီများတဦးတခန်းကြေကြေဝန်းဝန်းကိုယ့်အကူခန်းထဲမှာ နေနိုင်အောင်ဆိုပြီးတော့ယောဂီများလျှော့ပြီးလက်ခံထားတာဖြစ်ပါအဲဒီလိုဆရာတော်များကလည်းပဲတရားစခန်းကြီးဖြစ်အောင်အထူးကြောင့်ကြစိုက်ပြီးတော့ဆောင်ရွက်ပေးတယ်လို့တရားအထုတ်ဖို့ရောက်လာတဲ့ယောဂီသူတော်စင်များကလည်းပဲဒီအခွင့်အရေးလေးကိုလက်လွတ်မခံဘဲနဲ့မိမိတို့တရားပေါ်မှာပဲထူအာယုံစိုက်ပြီးတော့ကြိုးစားအထုတ်ကြဖို့ဘုန်းကြီးထူးသတိပေးလိုပါတယ် တရားစခန်းဟာဝစီဘိတ်တရားစခန်းလို့ကြီးညာထားတာမဟုတ်ပေမဲ့စကားပြောခြင်းကိုတော့အထူးရှောင်ကျဉ်ရမှာဖြစ်ပါတယ်။ဘုန်းကြီးတို့ရွှေမင်းဝန်ရိပ်သာရန်ကုန်မှာဆိုရင်ဒီမှာတော့ခုဖုန်းတွေပါတွေတိမ့်တာပြူတာမရှိဘူးထင်ပါတယ်။အဲဘုန်းကြီးတို့ရွှေမင်းဝန်ရိပ်သာရန်ကုန်မှာတော့ရောက်ပြီဆိုတာနဲ့ဖုန်းတွေကုန်အပ်ရပါတယ် လက်ကင်ဖုံးတွေအကုန်အပ်ပြီးတော့အနည်းအတူနေပုဂ္ဂိုလ်ချင်းလည်းစကားမပြောဘူးအဝေးမှာလည်းပဲအိမ်ကပုဂ္ဂိုလ်နဲ့စကားမပြောဘူးစကားပြောခြင်းအပြင်တရားပုံမှာနှောက်ယှက်ဖြစ်စေတဲ့အတွက်အဲ့ဒီဖုံးတွေကိုရုံးကန်းကနေပြီးတော့အားလုံးသိမ့်ထားပါသို့တော့လုံးဝမပြောရဘူးလို့မဆိုလိုပါဘူးတကယ်အရေးကြီးတဲ့အကြောင်းအရာကိစ္စရှိရင်ရုံးကန်းမှာသွားပြီးတော့မိမိဖုံးကို ခေတ္တယူပြီးတော့ဘုံပြောနိုင်ပါတယ်အဲ့ဒီလိုခွင့်ပြုချက်တွေတို့ထားပေးပါတယ်ဒီလိုမဟုတ်ဘဲနဲ့လက်ထဲမှာကင်တားလို့ရှိရင်ညမှာမအိပ်ဖဲနဲ့စကားပြောတာတွေပါရှိတတ်ပါဒါကြောင့်အဲ့ဒီဖုန်းတွေကို အားလုံးရုံးခန်းကို အပ်ပြီးတော့မှလက်ခံတာဖြစ်ပါဒီလိုပဲဘုန်းကြီးတရုတ်နိုင်ငံကိုသွားပြီးတော့တရားပြတော့လည်းပဲ အဲ့ဒီတရားအထုတ်တဲ့ယောဂီတွေအားလုံးဖုံးနေအရပါတယ်အဲ့ဒီတရုတ်နိုင်ငံမှာလည်းပဲယောဂီ90လက်ခံပြီးတော့တရားပြဖုံးနေအားလုံးအပ်တာပြီးတော့တရားကိုအာယုစိုက်ပြီးတော့တရားပဲကြိုးစားအထုတ်ဖို့ကိုရီးယားနိုင်ငံမှာသွားပြီးတော့တရားပြတဲ့အခါမှာလည်းပဲဒီတိုင်းမှာတရားဝင်ရောက်မဲ့ယောဂီသူတော်စင်များကိုဘုံ လုံးဝကင်ကွင်းမပေးဘဲနဲ့ဘုံတွေ တောင်းရှိတဲ့ပုဂ္ဂိုလ်များတဲ့အနှံပြီးတော့မှတရားစခန်းကိုဝင်ပြီးတော့တရားအထုတ်စီပါတယ်ဒါဘာကြောင့်လဲဆိုတော့ယောဂီတို့မှာခက်ခက်ခဲခဲတရားတရားစခန်းကြီးကိုဆောင်ရွက်ရတာဖြစ်တော့အဲ့ဒီလိုခက်ခက်ခဲခဲဆောင်ရွက်တဲ့တရားစခန်းပွဲကြီးမှာမိမိတို့ပေါ့ပေါ့တန်တန်နဲ့နေပြီးတော့ရိတ်တံမှာနေပြီးတော့ တရားကိုကြွကြွဆန်းဆန်းအာမထုတ်ပဲနဲ့ဆိုရင် တောင်းရှိတဲ့ဆောင်ရွက်ရတဲ့ပုဂ္ဂိုလ်တွေလည်းပဲပြမရကြုံမနှက်မိမိတို့လည်းပဲဘိုးပြည့်အိမ်ပြည့်နဲ့ရိတ်တလာပြီးတော့တရားအထုတ်တယ်ဆိုတာလည်းဘာကြိုးမှရမှာမဟုတ်ဒါကြောင့်ယခုခုနှစ်ရက်တာတရားစခန်းမှာမာသရိပဋ္ဌာန်ဝိပဿနာတရားကိုကြိုးကြိုးစားစားအားထုတ်ဖို့ရောက်လာကြတဲ့ယောဂီသူတော်စင်များကို မိမိတို့အားထုတ်ကြမဲ့တရားကိုထိုင်တဲ့ဣရိယာပုနဲ့ဖြစ်စေရက်တဲ့ဣရိယာပုနဲ့ဖြစ်စေတွားတဲ့ဣရိယာပုနဲ့ဖြစ်စေနောက်ဆုံးအိယာပုမှာလျောင်းတဲ့ဣရိယာပုနဲ့ပဲဖြစ်စေဣရိယာပုတိုင်းဣရိယာပုတိုင်းကို မလွတ်အောင်အထူးကြောင်းကြဆိုင်ပြီးတော့ကြိုးစားအားထုတ်နိုင်ကြပါစေအားထုတ်ကြလိမ့်မယ်လို့လည်းပဲဘုန်းကြီးကထူယုံကြည်ပါတယ်ဒါကြောင့် မိမိတို့ရရှိလာတဲ့အခွင့်အရေးလေးကိုမိမိတို့လက်လွတ်မခံမဲနဲ့တရားတွေကိုအချိန်ပြည့်ကြိုးကြိုးစားစားပွားများအားထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဘုန်းကြီးရဲ့ဩဝါဒစကားနေကုန်းချုပ်ပါသည်ကျောင်းတော်မှာလူမေတရားအလုမေတရားတော့ဤသို့ရှင်ပါစီဆရာတော်ဘုရားကြီးကိုယ်တိုင်ဟောထားတဲ့အလုမေတရားပေါ့ဆရာတော်ဘုရားကြီးလူမေတရားဟောတာမှာ တနာဤအလုပိတရားတစ်ခုရှိပါတယ်45မိနစ်ဟောတဲ့အလုပိတရားရှိပါမိနစ်30ဟောတဲ့လုပိတရားရှိပါ15မိနစ်ဟောတဲ့လုပိတရားရှိပါယခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးစီရိတ်တာကြီးမှာအမြဲတမ်းဖွင့်ပြရိတ်တာတိုင်းရိတ်တာတိုင်းမှာဖွင့်ပြတဲ့မိနစ်30ရှိတဲ့အလုပိတရားအရှိတယ် မိနစ်30အချိန်ဟောတာတဲ့လူပိတရားကိုဖွင့်ပေးပါမယ်ဆရာတော်ဘုရားကြီးကထိုင်ပြီးရှုမှတ်ပုံနေရပ်ပြီးရှုမှတ်ပုံနေဈဉံရှုမှတ်ပုံနေလျှောက်ဆက်ရှုမှတ်ပုံနေပြည့်စုံနောက်အာယုံ द्वार ဆုံတိုင်းဆုံတိုင်းရှုမှတ်ပုံနေနောက်သေးစိတ်စားတာတောက်တာရေချိုးတာစသည်ဖြင့်ဝစားလဲတာမှစ၏ရှုမှတ်ပုံတွေကို ပြည့်စုံဆရာတော်ဘုရားကြီးကယောဂီတို့ကို ဟောကြားတင်ကြားပေးတော်ပါလိမ့်မယ်သင်္นานတရားအဲ့ဒီမှာအများကြီးမှတ်စရာကြီးပြောလို့ဒီလောက်များတာကြီးမှတ်မှမှတ်နိုင်ပါမလားရှုမှရှုနိုင်ပါမလားလို့ထင်ရပြီမဲ့တကယ်တမ်းစိတ်တည်ငြိမ်မှုတမာရီဖြစ်ပြီဆိုရင်အဲ့ဒီထက်ပိုပြီးတော့အသေးစိတ်တွေကိုအကုန်လုံးရှုမှတ်နိုင်ပါတယ်ဆရာတော်ဘုရားကြီးကပြည့်စုံဟောပြီးတဲ့ကနောက်ဆုံးပြီးကနေမှ9မိနစ်ခန့်အလိုမှာ အဲ့ဒီမှာအကျဉ်းချုပ်နေအဖြစ်ပြန်ပြီးတော့ယောဂီတို့ရှုတဲ့မှတ်တအောင်ပြန်ပြောပေးမယ်ဆိုပြီးတော့နောက်ဆုံးပြီးကနေ9မိနစ်အချိန်လေးမှာ ပြောပေးပါတယ်ဒါကြောင့်ရှေ့ပိုင်းကဒီဒီချာချာအထုပ်ပုံတွေကိုစူးစူးဆိုက်ဆိုက်နာကြားနှလုံးသွင်းတကယ်လို့မှတ်စရာတွေများနေလို့ကိုယ်ဘယ်လိုမှမရှုမှတ်နိုင်ပဲဖြစ်နေရင် နောက်ဆုံး9မိနစ်အချိန်လေးကိုဒီဒီချာချာစူးစူးဆိုက်ဆိုက်နာကြားပြီးတော့ ကျေးဇူးရှင်ဆရာတော်ဘုရားကြီးဟောကြားတင်ကြားပေးတဲ့သင်္นานတရားလုပ်ငန်းစဉ်ပြတရားကိုရိုးရိုးသေးသေးနာပြီးတော့ဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်ကြဖို့ပဲအဲ့ဒါလေးကိုဖွင့်ပြပေးရမယ်အမှန်တိုင်းသိအောင်လို့အားထုတ်ရတာပဲယုတ်တရားဆိုတာအခုတင်ကြားတွေ့နေရတဲ့ရာဟုတုတွေပါပဲတင်ကြားတွေ့နေရတဲ့ကိုကြီးတစ်ခုလုံးဟာ ယုတ်စုဝေယုတ်တရားတွေပါပဲနာတရားဆိုတာကတော့သိပြီးနေတဲ့စိတ်ပါပဲအဲဒီယုံနာတွေကမြင်နိုင်မြင်နိုင်လည်းတရားဖြစ်နေတယ်ဒါကြောင့်အဲဒီယုံနာတွေကိုမှန်တိုင်းသိအောင် မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ရှုရမှရမယ်ရှုရမှတယ်ဆိုတာဒီတရားသိအောင်လို့တတိညာနဲ့စူးစိုက်ပြီးနှလုံးသွင်းလိုက်တာကိုခေါ်တာပါပဲသို့တူ နာကကြားတိုင်းကြားတိုင်းလဲကြားတယ်ကြားတယ်လို့မှတ်ရမယ်နှာခေါင်းကအနာဝနာတိုင်းလဲနာနေနာနေလို့မှတ်ရမယ်လျှာကရတာကိုသတိတိုင်းလဲပြီးတယ်ပြီးတယ်လို့မှတ်ရမယ်ကိုယ်ကတွေ့ထီတိုင်းလဲထိတယ်ထိတယ်လို့မှတ်ရမယ်ဇိကုစဉ်းစားကြံစီတိုင်းလဲဇိကုတယ်စဉ်းစားတယ်ကြံစီတယ်စသည်ဖြင့်မှတ်ရမယ်ဒါပေမဲ့အာရုကသမှာတော့ဉာဏ်တိုင်းကြားတိုင်းတွေ့တိုင်းပြီးတိုင်းကို အကုန်လုံးသိအောင်လိုက်ပြီးမမှတ်နိုင်သေးဘူးဒါကြောင့်တရားသိတဲ့တရားကစားပြီးမှတ်ရမယ်အသက်ရှူတိုင်းတိုက်တိုင်းဘောမိတ်ထဲကခေါင်းလိုက်ပင်လိုက်နဲ့တောင်ထဲလှူကြနေတာဟာအမဲမပြတ်ထင်ရှားနေတယ်အဲ့ဒါဟာဝါယောဓာလို့ခေါ်တဲ့ယုတ်တရားပဲအဲ့ဒါကစပြီးရှုမှတ်ရမယ်အဲ့ဒါကိုရှုမှတ်ရအောင်ဒီဥစွာဝမ်းပိုက်ကိုသိနေစားပြီးကြည့်နေရမယ် အသက်ရှူသွင်းလိုက်တဲ့အခါအောင်းတက်လာတာကို တွေ့လိမ့်မယ်အသက်ရှူထုတ်လိုက်တဲ့အခါပိန်ကျသွားတာကိုတွေ့လိမ့်မယ်ဖောင်းတက်လာတာကို ဖောင်းတယ်လို့မှတ်ရမယ်ပိန်ကျသွားတာကိုပိန်တယ်လို့မှတ်ရမယ်ပိန်နဲ့စိုက်ကြည့်နေုံနဲ့မထင်ရှားသေးရင်ဘာမှမလည်းနဲ့ထိတာအသက်ရှူကိုတော့မပြင်းနဲ့နေအောင်လည်းအသက်အောင်မထားနဲ့ညအောင်လည်းအာမထုံနဲ့ရင်းရင်းကြီးလည်းမကျုံနဲ့အသက်ရှူကိုပြင်လိုက်ရင်မောသွားလိမ့်မယ်

ဥပ္ပဝါတာပြီလို့ရတယ်။ဒါကြောင့်ဆိုုံလေးတော့မပြီးသေးဘူး။ဘောင်းတယ်လို့မှတ်တဲ့အခါဘောင်းစားကနေပြီးဘောင်းဆုံးတရားဘောင်းတက်လာတာလေးကိုမျက်စိနဲ့မြင်တယ်လို့သူရချာချာပြီးသွားစီရမယ်။ဘိနေလို့မှတ်တဲ့အခါမှာလဲပင်ညသွားတာလေးကိုပင်စားကပြီးဆုံးတယ်အောင်မျက်စိနဲ့မြင်တယ်လို့ဒီနေ့ချာချာပြီးသွားစီရမယ်။ဘောင်းတယ်လို့မှတ်ရင်ဘောင်းတာနဲ့ပြီးနေကတ်သွားစီရမယ်။ကဲနဲ့ပြလိုက်တော့ဘာကနေထိမှသွားတာလို့ ကိုကပေါ်လာတဲ့မဆရာအာယုံနဲ့ဒီကရှုမှတ်လိုက်တဲ့စိတ်နဲ့ဟာတခါတဲ့အံကြကြိုက်သွားအောင်လို့ပြီးစိုက်ပြီးမှတ်ရမယ်။ဗိနေလုံးမှတော့လည်းအတူတူပဲဗိဒါနဲ့မှတ်တာနဲ့အံကြကြိုက်သွားစေရမယ်။ဘာမှအထူးမှကြံမရှိဘူးဆိုရင်ဒီဖောင်းတာဗိနာလေးနှစ်ခုပဲမှတ်နေရမယ်။ဖောင်းနေဗိနေလို့မပြတ်မှတ်နေရမယ်။ဒီလိုမှတ်နေရင်စိတ်ကတခြားကို ထွက်ထွက်သွားတာလည်းရှိလေအောင်မယ်အဲဒီတော့ထွက်သွားတဲ့စိတ်ကလေးကိုလည်းလိုက်ပြီးမှတ်ရမယ်အဲဒီစိတ်ကလေးကိုသွားတယ်သွားတယ်လို့မှဒီလိုတစ်ချက်တစ်ချက်လောက်မှတ်လိုက်ရင်သူကမသွားကြဘူးဒီတော့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ရမ်းမှသွားရုံပဲစိတ်ကလေးကတနေရာရောက်သွားရင်ရောက်တယ်ရောက်တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ရမ်းမှသွားရုံပဲဒီကူရမှာ လူတရားရောနဲ့တွေ့ရင်တွေ့တယ်တွေ့တယ်လို့မှမိရင်ပေါင်းနေပြီးလို့ပြန်မှသွားရမယ်လူတရားရောနဲ့တွေ့လို့စကားပြောနေမှသတိရတဲ့ခါလည်းရှိတယ်အဲဒီလိုစကားပြောနေတဲ့စိတ်ကူးကိုလည်းပြောတယ်ပြောတယ်လို့မှလူရင်းကတော့ဘာပဲဖြစ်ဖြစ်စိတ်ကူးကြံစည်မှုတွေဖြစ်တိုင်းဖြစ်တိုင်းလိုက်မှဖို့ပါပဲမဟုတ်ပုံကတော့စိတ်ကူးရင်စိတ်ကူးတယ်လို့မှစဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ်ပြီးရင်ပြီးတယ်အလုံးသွင်းလုံးသွင်းတယ်လို့မှ ဒီထက်မှပြောတယ်တင်ရင်လည်းပြောတယ်ပြောတယ်လို့မှပြင်းရင်လည်းပြင်းတယ်ပြင်းတယ်လို့မှဝန်တာရင်လည်းဝန်တာတယ်ဝန်တာတယ်လို့မှသိပြရင်လည်းသိပြတယ်သိပြတယ်လို့မှဒီလိုသိကူးလေးတွေကိုဒီတိုင်းခြေတိုင်းရှုမှပြီးသိနေတာကဘာလို့ဆိုလို့ရှိရင်သိတဏှုပဒနာခေါ်တယ်ဒီလိုစိတ်ကလေးကိုပြတိုင်းပြတိုင်းမရှိနိုင်မသိနိုင်ကြတဲ့အတွက်ဒီစိတ်ကလေးကိုပဲပုဂ္ဂိုလ်သတ္တဝါကောင်လို့ထင်နေကြတာသိကူးနေတာဟာငါပဲ ငါစဉ်းစားနေတယ်ငါကြားနေတယ်ငါသိနေတယ်လို့ထင်နေကြတယ်ကလေးသူငယ်အဖြစ်ကအခုတည်းကတဘွာလုံးသက်ရှင်ပြီးသိနေတဲ့ငါကောင်ကလေးဟာတကယ်ကိုရှိနေတယ်လို့ထင်နေကြတယ်အမှန်မှာတော့ငါကောင်လေးဆိုတာရှိတာကိုမဟုတ်ဘူးတကူချင်းတကူချင်းဆင်္ဂါဆင်္ဂါမပြတ်ဖြစ်နေတဲ့ဒီစိတ်ကလေးသာရှိတာပဲအဲဒီတကူချင်းတကူချင်းခဏမစက်ပြတ်ဖြစ်နေတဲ့စိတ်ကလေးကိုကိုယ်တိုင်မျက်မှောက်သိအောင်လို့မှားရတာတဲ့ ဒါကြောင့်ဒီစိတ်ကလေးကိုဖြစ်တိုင်းဖြစ်တိုင်းမှရမယ်ဒီစိတ်ကလေးကတော့မှတ်လိုက်ရင်ကြောက်လွယ်ပါတယ်ဉာဏ်နဲ့ဉာဏ်နဲ့လို့တစ်ချက်တစ်ချက်လောက်မှတ်လိုက်ရင်သူကမကြည့်တော့ကြောက်သွားတော့တာပဲအဲဒီတော့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ရမ်းမှသွားရုံပဲတိုင်းကြတာကြတော့ကိုယ်တည်းကညောင်းတာပူတာတွေလည်းပေါ်လာလိမ့်မယ်အဲ့ဒါတွေကိုလည်းလိုက်ပြီးမှရမယ်ညောင်းရင်ညောင်းတာလေးကိုသတိချာချာသိအောင်သိနေစားပြီး ညောင်းတယ်ညောင်းတယ်လို့မှဘူရင်လည်းဘူတယ်ဘူတယ်မှ နာရင်လည်းနာတယ်နာတယ်မှ မောရင်လည်းမောတယ်မောတယ်မှယုံပါပဲဒီညောင်းတာပူတာနာကျင်ခဲတာမောပန်းတာနေတဲ့ခဲတာတွေဟာဒုက္ခဝေဒနာကြီးတွေကြီးပဲဒါကြောင့်ဒါတွေကိုရှုမှတ်နေတာကဝေဒနာနုပဒနာတဲ့ဒီဝေဒနာလေးတွေကိုဖြစ်တိုင်းပြည်မရှုနိုင်မသိနိုင်ကြတဲ့အတွက်ညောင်းတာပူတာနာကျင်ခဲတာလေးတွေကိုပဲငါလို့ထင်နေကြတယ် ငါကြောင်းနေတယ်ငါပူးနေတယ်ငါနာနေတယ်လို့ငါကုန်းတရားကောင်းနေနဲ့ထင်နေကြတယ်အင်းငါတော့ငါကောင်းနေတာပဲအခုမှနေတိုင်ခက်လာတယ်လို့ငါတယောက်တည်းအနေနဲ့ထင်နေကြတယ်အမှန်မှတော့ဒီလိုမဟုတ်ဘူးကိုယ်ထဲမှာမကောင်းတဲ့အတွေ့အကြုံတွေတွေ့တွေ့ပြီးတော့မကောင်းတဲ့ခံစားမှုလေးတွေတကူပြီးတကူအသေးသေးဖြစ်နေတာပဲဒါမျိုးကများမှာဒါအားကလေးတွေအသေးသေးလာတိုင်းလာတိုင်းမပြလင်းနေတာလိုပါပဲကိုယ်ထဲမှာမကောင်းတဲ့အတွေ့အကြုံတွေနဲ့ အသေးသေးတိုင်းတွေ့တိုင်းမကောင်းတဲ့ခံစားမှုလေးတွေစင်ကစင်ကမပြတ်ဖြစ်နေတာပဲအဲ့ဒါလေးတွေကိုသိကြသိအောင်ညောင်းရင်ညောင်းတယ်ညောင်းတယ်ဝင်လဲပူတယ်ပူတယ်နိုင်လဲနားတယ်နားတယ်လို့ဒီလိုသူစားပြီးမှတ်နေရမယ်မဂ္ဂဇမှာတော့ညောင်းတာပူတာလေးတွေကတို့တို့ပြီးတော့လဲညောင်းလာတာပူလာတာတဲ့အဲဒီတော့ဒီဉာဏ်စိတ်ကလေးကပေါ်လာလိမ့်မယ်အဲဒီစိတ်ကလေးကိုလည်းဒီဉာဏ်နဲ့ဒီဉာဏ်လုံးမှတ် ပြီးတော့ညောင်းတာပူတာကိုပဲရမ်းမှန်နေအောင်ပဲဒီခံရင်နိဗ္ဗာန်ရောက်တယ်ဒီခံရင်နိဗ္ဗာန်ရောက်တယ်ဆိုတာဒီပြညာမှာတဲ့ဟောဒီတရားတို့ရမှာဘုံပြီးသုံးကြတယ်တရားတို့ရင်ဒီခံမှာပဲညောင်းတာပူတာကိုပြီးမခံမဲနဲ့ခဏခဏရွှေလိုက်ပြင်းလိုက်လုပ်နေတော့သမာဓိမဖြစ်နိုင်ဘူးသမာဓိမဖြစ်ရင်ညာမဖြစ်ဘူးညာမဖြစ်တော့မေဖို့နိဗ္ဗာန်ကိုမရောက်ဘူးပေါ့ဒါကြောင့် ဒီခါမိမှတ်နေရတယ်တရားတို့ရမှာသိခံရတယ်ဆိုတာကလည်းကိုယ်တည်းကဒုက္ခဝေဒနာတွေသိခံရတာပါပဲအဲ့ဒါတွေပဲများပါတယ်ဒါကြောင့်ညောင်းတာပူတာနာကျင်တာအကံခက်တာတွေဖြစ်လာလို့ရှိရင်ရုပ်တရက်အမှတ်ဖြစ်ပြီးတော့မရွှေ့လည်းမတင်ရရသေးဘူးညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်ဒီကံပြီးမှတ်နေရအောင်မယ်ဒီလိုဒီကံပြီးမှတ်နေရင်

အဲကြွရင်ကြွတယ်ကြွတယ်လို့မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်လို့မှရေးမြင်းလေးရှိရမယ်နော်အဲဒီရေးမြင်းရွှေ့ပါလာလေးကိုပဲလိုက်ပြီးတော့ကြွတယ်ကြွတယ်ရွှေ့တယ်ရွှေ့တယ်ထိတယ်ထိတယ်လို့ဒီလိုစတိုင်းမှတ်သွားရမယ်ကိုကြီးကိုရင်းနေလို့ရှိရင်ရင်းနေရင်းနေမှဒီတော့ကြွလာရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့ရွှေ့တယ်မှ ချရင်မချတယ်မှဘာမှပြုပြင်မရှိပဲဒီကြံပြီးဆိုရင်တော့ဘာနဲ့ဘာနဲ့ဘယ်လိုရမှနေရမယ်ရတယ်မှရနာမနေရဘူးရှေးမှလည်းနောက်မှစနေရမယ်ရှေးသမารီနဲ့နောက်သမารီရှင်းညာနဲ့နောက်ညာတစ်စားတည်းသွားမှသတိသမารီညာတွေကတစ်ဆင့်နဲ့တစ်ဆင့်မြင့်မြင့်ရင့်ရင့်ပြီးလာတာဒီလိုရင့်ရင့်ပြီး

ဒီမှာလည်းနောက်မှရှေ့သမားတွေနဲ့နောက်သမားတွေမပြတ်စနေအောင်ဓမ္မထဲမှနေရတယ်ဒီကညောင်းတာကူရာတွေကိုမှလို့ပြီးသွားရင်ရမနေနဲ့ပေါင်းနေပင်နေပေါင်းနေပင်နေလို့ဇာတဲပဲဆက်မှပါရမယ်ဒီလိုမှနေရင်တဏှာကရလာပြန်ရင်အဲ့ဒါကိုလည်းမှတ်ရမှာပဲရတဲ့နေရာကိုသာပြီးရတယ်ရတယ်လို့မှသူလက်ခံခဲ့တဲ့ဒုက္ခဝေဒနာပဲရထုတ်ခြင်းတဲ့စိတ်ကလေးပေါ်လာရင် အဲ့ဒီစိတ်ကိုဖြောက်ခြင်းနဲ့ဖြောက်ခြင်းနဲ့လုံးမမဖြောက်ပါသေးဘူးပြီးတော့လဲရားတယ်ရားတယ်လို့ပဲရားမှနေရအောင်ပဲဒီလိုပင်မနေရားတာကတော့ကြောက်သွားတာပဲများပါတယ်ကြောက်သွားရင်ဖောင်းတယ်ပင်းတယ်လို့များမှသာယုံပဲမကြောက်လာတဲ့ခါကျတော့ဘုရားဖြောက်ရတာပေါ့ဒါပေမဲ့ဖြောက်ခြင်းတဲ့စိတ်လေးကစားပြီးမှသွားရမယ်ဖြောက်ခြင်းနဲ့ဖြောက်ခြင်းနဲ့မှလက်ကြွလာရင်ကြွတယ်ကြွတယ်မှ ရွှေရင်ရွှေတယ်ရွှေတယ်မှရတဲ့နေရာကိုလက်ထီတော့ထိတယ်လို့မှအရာဖြောက်တော့ဆွဲတိုင်းတွန်းတိုင်းဖြောက်တယ်ဖြောက်တယ်ကုတ်တယ်ကုတ်တယ်မှလက်ပြန်ချတော့ချတယ်ချတယ်မှတနည်းအားမှလက်ကထိသွားတော့ထိတယ်မှပြီးတော့ပေါင်းတယ်ပိန်တယ်ရမှသွားရုံပဲဂုံမူရပြုပြင်တယ်ပြုပြင်တယ်ဒီနည်းယူရဲဘာလေးတခုမှလွတ်မသွားစေရဘူးပြုပြင်တယ်ပြုပြင်တယ် သိကျင်တဲ့စိတ်လေးကစားပြီးစိတ်ဆက်ဆက်မှတ်ပါရမယ်။တရားကထမယ်ကြရင်အဲ့ဒီစိတ်ကိုထားခြင်းနဲ့ထားခြင်းနဲ့လို့မှတ်ရမယ်။လက်ဒီချင်းရင်တော့ကြွတယ်၊ရွှေ့တယ်၊ဆန့်တယ်၊ထိတယ်၊ထောက်တယ်စသည်ဖြင့်အစဉ်တိုင်းမှာပြီးပြပြရမယ်။ကိုကြီးကရှေ့ကိုရင်းလာတော့ရင်းနေရင်းနေမှထားလိုက်တဲ့အခါမှာကိုကြီးကပော့ပော့ပြီးကြွကြွတက်လာတာရှိတယ်။အဲ့ဒါကိုသူစားပြီးတော့ ထားတယ်ထားတယ်လို့မှရေးရေးထားမယ်နော်ရားတို့တဲ့ပုဂ္ဂိုလ်ဟာအာရင်ရှိပေမဲ့လို့အာမရှိတဲ့လူမှလို့ကျင့်ရမယ်တဲ့ပရိကျမ်းမှာလည်းအာရင်ရှိတဲ့ပုဂ္ဂိုလ်များမှာတော့ထားတယ်သွားတယ်ဆိုတာအလွယ်လွယ်လေးပေါ့ယုံကြည်သူများမြန်မာပြည်နဲ့အာရင်မရှိတဲ့လူမှများကြတော့ရေးရေးကြွားရွာလေးပဲသိပြီးငွေတာခန္ဓာနေတဲ့လူများမှာထားတယ်ဆိုလို့ရှိရင်ကြွားရွာလေးညီမြသာသာလေးပဲ ခါတဲ့ကနောက်တော့မှဆိုလို့သူ့ကိုယ်ကဒါလေးအာယူပြီးဒီစင်းလေးထားလာတယ်အခုတရားထုတ်ရမှလဲဘာမှကြည့်တဲ့အဲ့ဒီလူမှများလို့သိရမယ်တဲ့ဘာမှဆိုဖြည်းဖြည်းချင်းပဲပြုတင်ရမယ်ဒီလိုဖြည်းဖြည်းချင်းပြုပြင်မှလဲပฏิသမารိညာကကောင်းကောင်းမြည်တာဒါကြောင့်ဒီကလည်းစပြီးလေ့ကျင့်ရတယ်ထားတယ်ထားတယ်လို့မှတ်ပြီးလူမှများလို့ပဲဖြည်းဖြည်းလေးထားရမယ်လူမှနဲ့ကိုတူစီရမယ်ဒါလည်းမကြသေးဘူး မျက်စိမြင်နေနဲ့မမြင်တဲ့လူလိုကြည့်ရမယ်တဲ့နားကကြားပေမဲ့မကြားတဲ့လူလိုကြည့်ရမယ်တဲ့တရားထုတ်နေတဲ့အခါမှာကျူးမှမှုလေးတကူတည်းပဲကိုယ်လုံးရှိတယ်ဒီပြင်မြင်တာတွေကြားတာတွေဆိုတာကတော့ကိုယ်လုံးမဟုတ်ဘူးဒါကြောင့်ဘယ်လိုထူးထူးဆန်းဆန်းကိုမြင်ရပေမဲ့မမြင်ရသလိုပဲအမှတ်ကိုယ်သာကြည့်ဆိုင်ပြီးမှတ်နေရမယ်ဘယ်လိုထူးထူးဆန်းဆန်းကိုကြားပေမဲ့မကြားသလိုပဲအမှတ်ကိုယ်သာကြည့်ဆိုင်ပြီးတော့မှတ်နေရမယ်ကိုယ်မူရာပြုပြင်တဲ့အခါမှာလည်း မကြမ်းပါတဲ့ပုဂ္ဂိုလ်အာရုံမရှိတဲ့ပုဂ္ဂိုလ်များလိုပဲရေးလေးလေးကြွရပါလေပြည်ပြညာမယ်လက်ရှူလိုက်ခြေရှူလိုက်ကိုယ်လိုက်စားလိုက်ခေါင်းကုန်းလိုက်မော့လိုက်နဲ့အဲ့ဒါတွေအားလုံးရင်းသက်သက်ကလေးသင်္နေမှုငွေလေးပဲပြုပြရမယ်ဒါကြောင့်အခုလိုဒညာကထတဲ့အခါမှာထားတယ်ထားတယ်လို့မှားပြီးဖြည်းဖြည်းချင်းထားရမယ်ခါစားနေရမိတဲ့အခါကျတော့ရတယ်ရတယ်မှာဝိရိယလျှောက်ကြည့်နေရင်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှာ ။သွားတဲ့အခါကျတော့ခြေလမ်းကိုမယုံပဲ။ညာဘက်ကလမ်းတဲ့အခါညာလမ်းနဲ့မှဘယ်ဘက်ကလမ်းတဲ့အခါဘယ်လမ်းနဲ့မှဒီတော့ကြွားစီကစားပြီးဒီတော့ချသည်ဒီရွင့်ရွင့်ပြီးသွားတာလေးကိုအစဉ်တိုင်းပြီးသွားရမယ်။ညာလမ်းနဲ့ဘယ်လမ်းနဲ့ညာလမ်းနဲ့ဘယ်လမ်းနဲ့ဒီလိုဒလန်ဒလန်တခါတခါမှသွားရုံပဲအဲ့ဒါကညံ့သွားတဲ့အခါမှာဘုံနဲ့ခန္ဓာနဲ့သွားတဲ့အခါခါဝိဝိသွားတဲ့အခါများမှာ တလားတလားတခါတခါမှသွားရင်တော့လောက်ပါပြီဘယ်လမ်းနဲ့ညာလမ်းနဲ့ဒီလိုတစ်ချက်တစ်ချက်မှသွားရင်တော့ပါပြီဒီဒီသွားနေတဲ့အခါပညာလျှောက်နေတဲ့အခါများမှာတော့ခြေတလားမှာမှတ်စရာက၃ပိုင်းရှိတယ်ဒီတော့ကြွတဲ့လာတာကတစ်ပိုင်းလှမ်းလိုက်တာကတစ်ပိုင်းငင်းချလိုက်တာကတစ်ပိုင်းအဲ့ဒီ၃ပိုင်းထဲမှာကြွတာလေးနဲ့ချတာလေးဒီနှစ်ပိုင်းကစပြီးမှတ်ရမယ် ဒီတော့ကြွတယ်လာတာလေးကိုကြွတယ်လို့မှကြွတယ်လာတာလေးကိုသတိစရာသိရမယ်ပြီးတော့နင်းချလိုက်တာလေးကိုကြတယ်လို့မှတ်ရမယ်လေးလေးပြီးကြသွားတာလေးကိုသတိစရာသိရမယ်အဲ့ဒီနှစ်ပိုင်းကစားပြီးမှရမယ်ကြွတယ်ကြတယ်ကြွတယ်ကြတယ်ဒီလိုခြေတလားတလားမှာနှစ်ချက်နှစ်ချက်မှာပြီးသွားရမယ်အဲ့ဒီနှစ်ချက်မှကလည်းနေလောက်နေတော့လွဲလာပါလိမ့်မယ်ဒီလိုလွဲလာတဲ့အခါကျတော့ ဘုရားမရမယ်ကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်ဒီလိုသုံးချက်သုံးချက်မှတ်သွားရမယ်အခုမှကစားမှာတော့တစ်ချက်မှတစ်ချက်မှဆိုရင်တော့ပါပြီညနေသွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်ဒီလိုတစ်ချက်တစ်ချက်မှသွားဒီလိုသွားတဲ့အခါမှာကြွတယ်ကြားတယ်ဒီလိုနှစ်ချက်နှစ်ချက်မှသွားဒီလိုသွားနေရက ထိုင်နေတဲ့စိတ်ပေါ်လာပြန်ရင်ထိုင်နေတယ်ထိုင်နေတယ်မှထိုင်ချလိုက်တော့ကိုကြီးကလေးလေးပြီးကြသွားတာရှိတယ်အဲ့ဒါကိုစူးစိုက်ပြီးတော့ထိုင်နေထိုင်နေလို့မှတ်ရမယ်ထိုင်ပြီးတဲ့အခါကျတော့လက်ရှိပြင်တာတွေကရှိသေးတယ်အဲ့ဒါတွေလည်းအကုန်လုံးမှတ်သွားရမယ်ဘာမှပြုပြင်မရှိဘဲနဲ့ငြိမ့်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေအဲ့ဒါကိုမှတ်နေုံပဲ ဒီလိုမှတ်နေရတဲ့ကညောင်းတာပူတာတွေပေါ်လာရင်အဲ့ဒါတွေကိုလည်းလိုက်မှတ်ရမယ်ဒီတဲကလက်အိတ်ရှင်လို့ကြည့်ရင်အိတ်ရှင်နဲ့အိတ်ရှင်နဲ့မှလက်အိတ်ကနေကြတော့လက်ကလေးခြေလေးပြင်လာလဲရှိသေးတယ်အဲ့ဒါတွေလည်းအကုန်လုံးမှတ်ရမယ်လက်ကိုကြွရင်ကြွတယ်ကြွတယ်မှရွှေရင်ရွှေတယ်ရွှေတယ်မှထောက်ရင်ထောက်တယ်မှကိုကြီးကရင်းလာရင်ရင်းတယ်ရင်းတယ်မှခြေတော့ဆန်းရင်ဆန်းတယ်ဆန်းတယ်မှရင်းပြီးလက်အိတ်လိုက် တဲ့အခါကျတော့အိတ်တယ်အိတ်တယ်လို့မှားပြီးဖြည်းဖြည်းချင်းလေးလဲယူသွားရမယ်ဒီလိုအိတ်လိုက်တာလေးကလည်းရေးကြည့်တယ်ဒီတွင်မှလည်းတရားတို့ကဖြစ်နိုင်တာပဲသမာဓိညာအားရှိနေတဲ့အခါဆိုရင်ဘယ်ကြည့်ဆိုတရားတို့ကဖြစ်နိုင်တာကြီးပဲဒီဝိဒ္ဒံအတွင်းလည်းဖြစ်နိုင်တာပဲခြေတော်ကအဇာနာရဟနာဖြစ်သွားတယ်ဆိုတာဟာဒီလိုလဲရင်တုံဖြစ်သွားတာပဲအဇာနာဟာပထမသင်္ဃာနာသင်္ဃာနီးမှာ တညာရဲနဲ့ညာနာပြည့်အောင်လို့အပြင်းတအားထုတ်နေတယ်ကာယကတရာကာယကတတတိလို့ခေါ်တဲ့ကာနုပန္နတိပဋ္ဌာန်ကိုတညာလုံးပညာကြောက်ပြီးပွားများအားထုတ်နေတယ်ညာလန်းတယ်ဘယ်လန်းတယ်ကြွတယ်လန်းတယ်ချတယ်လို့အခုပြောနေတဲ့အမှမျိုးပါပဲသွားခြင်းနဲ့စိတ်နဲ့သွားတဲ့ရုပ်တရားတွေဒီပိုင်းဒီပိုင်းဒီဖြစ်ပြနေတာကိုရှုမှပြီးလိုက်တာနည်းနည်းလင်းကဏ္ဍရောက်နေပြီတဲ့

ဒါကြောင့်အဲ့ဒီသောတာပန်ဖြစ်ကနေပြီးဝိပဿနာရှုတော့တိုင်းမဲ့ဖို့ရောက်အဲ့ဒီကနေပြီးဝိပဿနာရှုကြတော့နိုင်မဲ့ဖို့ရောက်အဲ့ဒီကနေပြီးဝိပဿနာရှုကြတော့ရဟတမဲ့ဖို့ရောက်ဒီလိုဝိပဿနာနဲ့တက်ကအတက်ပင်ဖို့30တဲပြီးရဟနာဖြစ်သွားတာတခဏလေးပဲဘာမှမကြဘူးဘယ်ချိန်မစိုးဖြစ်နိုင်တယ်အခုပြောနေတဲ့ဉာဏ်တန်တာရဲ့ဉာဏ်ဖြစ်ပုံကကြီးပြီတော့ဒါကြောင့် ဘယ်ချိန်ဆိုကြိုးစားပြီးမှတ်နေရမယ်ဒါလေးကတော့ရင်ကြည့်ပါဘူးဆိုပြီးတော့အမှတ်ကိုရှုံးထားရအောင်ဒါကြောင့်အခုပြောနေတဲ့လက်အိမ်မှာလည်းယူသေးသေးနဲ့မှတ်သွားရမယ်အိမ်မိတဲ့ခါကျတော့လက်ရှိပြတာလည်းကြည့်သေးတယ်အဲ့ဒါတွေလည်းအကုန်လုံးစိတ်ဆက်ဆက်မှတ်ရမယ်ဘာမှပြည့်ရှိပဲငြိမ့်နေပြီဆိုရင်တော့ပေါင်းတယ်ပိန်တယ်ပေါင်းတယ်ပိန်တယ်ဒါပဲမှတ်နေရမယ်ငြိမ့်တယ်လို့ချင်းကြနေပြီမဲ့လို့အမှတ်ကတော့လှုပ်ပြီးမရဘူး

ဒိုင်နာနေပြီးမြကြောက်တာကမြတ်စီရမယ်ဒါပေမဲ့ရင်းနဲ့လို့အချင်းကြနေတဲ့အခါမှာတော့လက်အိနေရင်ပေါင်းနေပိနေပေါင်းနေပိနေလို့ဒီလိုမှနေရတော့တာပါပဲဒီလိုမှနေရင်သူ့လိုလိုအိပ်ကျော်သွားပါလိမ့်မယ်အိပ်ကျော်နေတဲ့အချိန်မှာတော့ဘာမှမပြီးလို့ဘာမှမမှားရဘူးဒါကြောင့်အိပ်ကျော်နေတဲ့အချိန်ကတော့ယောဂီပုဂ္ဂိုလ်မှာနားရတဲ့အချိန်နဲ့ဒါပေမဲ့တကယ်တမ်းတရားသူတဲ့ပုဂ္ဂိုလ်ဆိုတာအိပ်ချိန်ကို၄နာရီလောက်ပဲထားရတယ်၄နာရီလောက်အိပ်တယ်ဆိုလို့ရှိရင် ကောင်းကောင်းလုံလောက်နေပါပြီအဲဒီအပြာကနိုးလာရင်တော့နိုးတဲ့ကစားပြီးမှရမယ်မရောက်ဘူးရောတကယ်တော့အထုတဲ့ယောဂီဆိုတာအိပ်ပျော်နေတဲ့အချိန်လောက်ပဲနားရတယ်ဒီပြင်နိုးနေတဲ့အချိန်တွေမှာတော့မနေမနာမပြမစက်ဓမ္မတက်မှနေရတယ်ဒါကြောင့်မနိုင်လို့ရှိရင်နိုးလာတဲ့စိတ်ကလေးကိုလည်းနိုးတယ်နိုးတယ်လို့မှတ်ရမယ်အဲဒါကိုမသိနိုင်မှနိုင်ပြီးရင်တော့ဘောင်းနာပိနာကစားပြီးကောင်းတယ်ပိနေလို့မှတ်ပါရုံပဲအိယာကထားမယ်လို့ကြံရင် ထားခြင်းနဲ့ထားခြင်းနဲ့မှဒေကြီးတင်နာလေးတွေလည်းရှိနေမယ်အဲ့ဒါတွေလည်းအကုန်လုံးမှသွားရမယ်ခေါင်းထောင်ပြီးထလာတော့ထားတယ်ထားတယ်မှထိုင်ပြီးတဲ့အခါကျတော့ထိုင်နေထိုင်နေမှလက်ချေပြင်လာရှိသေးရင်အဲ့ဒါတွေလည်းအကုန်မှဘာမှပြည့်ပြည့်မရှိပဲညီငယ်လေးထိုင်နေပြီဆိုတော့ဘောင်းနေပိန်နေဘောင်းနေပိန်နေလို့မှတ်နေုံပဲ။

အဲဒီခါကျတော့သိစရာတွေကိုအကုန်လုံးပဲသူ့အတူသိသွားပါလိမ့်မယ်အခုပြောလာခဲ့တဲ့မှတ်ပုံစဉ်ကတော့ကျေးဇူးရှိပါသေးတယ်အခုပြောလာတော့သိုံနဲ့တော့တရားကပြည့်စုံနေပါဘူးဒီမှာဖြစ်ပါမလားလို့တော့အားငယ်နေကြမရှိပါဘူးတရားကသူ့အတူစောင်းပြီးသိစရာတွေကိုအကုန်လုံးရှောင်သိသွားပါလိမ့်မယ်ပြီးတော့မျက်နှာပေးတဲ့အခါဒီချိုးတဲ့အခါတွေမှာလည်းမှတ်ရမယ်ဒါတွေကတော့ခက်မှမြန်လောက်ရတာတွေမဟုတ်မှတ်တဲ့နေရာမှတ်သွားရုံပါပဲအဝစပြင်ဝတာတွေလည်းရှိတယ်။အေယာနေယာ ပြင်တာတွေတကားပိတ်တာဖွင့်တာတွေလည်းရှိရဲအဲ့ဒါတွေကတော့သိရစစအကုန်လုံးမှတ်သွားရမယ်သမင်းစားတဲ့အခါမှာသမင်းပွဲကြည့်တာကစားပြီးကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှပြီးတော့သမင်းပွဲစီလက်လန်းတာထိတာသမင်းစုတာသမင်းလုံးပြင်တာကိုင်းတာယူလာတာကောင်းလုံတာပဇာတဲ့သမင်းလုံးထဲတာ လက်ပြန်ချတာခေါင်းပြန်ထောင်တာဒီလိုအပြုပြင်တွေကိုလည်းအကုန်လုံးမှသွားရမယ်ဝါတဲ့ခါကျတော့ဝါတယ်ဝါတယ်ဝါတယ်ဝါတယ်မှဝါနေတော့ရတာကိုပြီးတော့ပြီးတယ်ပြီးတယ်မှသဘောကျသွားရင်လည်းသဘောကျတယ်မှကောင်းတယ်ဒီလည်းကောင်းတယ်ကောင်းတယ်မှမျိုးချလိုက်တော့မျိုးတယ်လို့မှတ်ရမယ်အဲ့ဒါတွေကတမင်းလုံးစားတော့မှဘုံပဲနောက်တမင်းတင်မှလည်းဒီနည်းတိုင်းပဲမှတ်သွားရမယ် အင်းတောက်တာလဲကြည်တာမြင်တာလဲလှမ်းတာဇုံကိုကင်တာကောတာခတ်တာယူလာတာတောက်ချင်တာတောက်တာမျိုးချတာဒီလိုအားတွေအကုန်လုံးအမှတ်သွားရမယ်ဒီသမင်းသားရမှာလဲအမှတ်ခဲ့တယ်မဆရာတွေကသိညာတာပဲမဂ္ဂသာပုဂ္ဂိုလ်မှာတော့မေ့သွားတာတွေဗမာနိုင်ငံတွေကများနေတာပါပဲဒါပေမဲ့အကုန်လုံးမှမှတ်မယ်လို့ဒီလိုစိတ်တော့တင်းထားတယ်ဒီမှာဓမ္မနဲ့လို့ခွင့်ကျော်သွားတာတော့ဘယ်တတ်နိုင်မလဲ နောက်သမာဓိညာအားကောင်းလာတဲ့အခါကျတော့အကုန်လုံးသိစစမှတ်နေပါလိမ့်မယ်။ဟောခုပြောလာခဲ့တာဟာမပုံနေတော်ဆုံးသွားပြီ။ဒါပေမဲ့အခြေကြီးချောက်ပြောနေတော့လူရင်းရှုမှတ်စရာတွေကိုကောင်းကောင်းမှတ်မှာမဟုတ်သေးဘူး။ဒါကြောင့်အချင်းချုပ်ထားပြီးပြောဦးမယ်။အချင်းချုပ်ဆိုတာရှုစရာမှစရာနည်းနည်းပဲရှိပါတယ်။လမ်းကြောင်းနေတဲ့အခါဆိုရင်ခြေလမ်းကိုယ်တော်မှနေုံပဲ။ညာလမ်းနဲ့ဘယ်လမ်းနဲ့ညာလမ်းနဲ့ဘယ်လမ်းနဲ့ဒါလေးနှစ်ခုမှနေုံပဲ။ နေလာသွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်လို့ဒီတလန်းတလန်းတခါတခါမှပိုင်တော့ပါပြီဒီဒီသွားတဲ့အခါမှာကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုခြေတလန်းတလန်းနှစ်ချက်နှစ်ချက်မှသွားရုံပဲငြိမ်ပြီးတိုင်းတဲ့အခါမှာဆိုရင်ဘောင်းတယ်ပိန်တယ်ဘောင်းတယ်ပိန်တယ်ဒါလည်းငခုကမှနေရမယ်လက်အိမ်နေတဲ့အခါမှာလည်းဘာမှအထူးမှကြာမရှိဘူးဆိုရင်ဘောင်းတယ်ပိန်တယ်ဘောင်းတယ်ပိန်တယ်ဒါပဲမှနေရမယ် ဒီတိုင်းဆိုတော့မဆရာကနည်းနည်းပါပဲမများပါဘူးဒီလိုဘောင်းနဲ့ပင်နဲ့မှနေရင်စိတ်ကူးတွေကတခြားထွက်သွားရင်တော့အဲ့ဒီစိတ်တွေကိုလိုက်ပြီးမှရမယ်ပြီးရင်ဘောင်းနာပင်နာကိုပြန်မှညောင်းနာပူရနာခြင်းခဲလာရတာရှိရင်အဲ့ဒါတွေလည်းလိုက်ပြီးမှရမယ်ပြီးရင်ဘောင်းနာပင်နာကိုပြန်မှ ဒီတဲကကိုယ်လဲစားလဲလှုပ်ရှားလဲခေါင်းကုန်လဲမောလဲရင်းလဲရိုက်လိုက်ဒီလိုပြုပြင်နေရှိတိုင်းအဲ့ဒါတွေကိုလည်းလိုက်မှရမယ်ဒီဘောင်းနဲ့ဘိန်းနဲ့ပြမှသွားရမယ်ဒီနေ့တိုင်းမှနေတပြင်းပြင်းနဲ့မှနေတာတွေကများလာလိမ့်မယ်မဂ္ဂသမှာတော့သိတွေကဟိုပြေးလိုက်ဒီပြေးလိုက်နဲ့အမှန်နေတာတွေကများနေတာတဲ့ဒါပေမဲ့သိတော်ပြရဘူးဘယ်သူပဲဖြစ်ဖြစ်အာရုကသမှာတော့ဒီလိုအမှားရခဲ့ကြတာကြီးပါပဲ နောက်လေ့ကျင့်သားရလာတော့စိတ်ထွက်တိုင်းထွက်တိုင်းမှမိပြီးသိပြီးနေတယ်ဒါကြောင့်ဒီစိတ်ကလေးဟာကြာတော့လုံးလုံးကုန်ပြေတော့ဘူးမဆရာအောင်လည်းမသကကပြီးတော့ဒီနေတော့တာပဲဟိုကဖောင်းလိုက်တာနဲ့ဒီကဖောင်းတယ်လို့မှတ်လိုက်တာနဲ့ဟာကြိုက်ကြိုက်ပြီးတော့ကြာနေတယ်ဟိုကပင်လိုက်တာနဲ့ဒီကပင်တယ်လို့မှတ်လိုက်တာနဲ့ဟာလဲကြိုက်ကြိုက်ပြီးတော့ကြာနေတာပဲမတိုင်းမတိုင်းမဆရာအာယုံနဲ့အတိဟာတွေ့တွေ့ကြည့်ဖြစ်နေတယ်မဆရာယုံနဲ့မှတ်ပြီးတဲ့နာ ဒီယုံနာနှစ်ခုဟာအတွဲလိုက်တွဲလိုက်သုံးသုံးဖြစ်နေတယ်ပုဂ္ဂိုလ်သတ္တဝါရဲ့လိုပဲရှိနေမလို့ဒီယုတ်ကလေးနဲ့ဒီစိတ်ကလေးဒီနှစ်ခုတည်းပဲတွဲတွဲပြီးဖြစ်နေတာဒါလေးတွေကိုတော့ကြာရင်ကိုယ်တိုင်းပဲတွေ့တော့ပါလိမ့်မယ်။ဘောင်းနဲ့ဘိန်းနဲ့မရဲမရဲယုံနဲ့နာနဲ့ခုတခြားစီကွဲလာတယ်။ဘောင်းတယ်လာတဲ့ယုံနဲ့ဘောင်းတယ်လို့ပြီးတဲ့စိတ်ကလေးဘိန်းကြသွားတဲ့ယုံနဲ့ဘိန်းတယ်လို့ပြီးတဲ့စိတ်ကလေး ဒီလိုယုံနေတာနဲ့ခုဟာတွဲနေတွဲနေသုံးသုံးကြိုက်ကြိုက်ပြီးတော့ကြာနေတာကိုကိုယ်တိုင်းပဲပိုင်းခြားပြီးပြီလာမယ်အဲဒီတော့မတိုင်းမတိုင်းဟာမဇ္ဇာတိဇယုတ်တရားကတစ်မျိုးမသိနေတဲ့နာတရားကတစ်မျိုးဒီယုံနဲ့ဒီနာဒါလေးနှစ်ခုရှိတာပဲလို့ကိုယ်ဝိညာဉ်နဲ့ကိုရှင်းပြီးပြီလာပါလိမ့်မယ်အဲဒါဟာအယုတ်ကိုပိုင်းခြားပြီးတဲ့နာမရူပပရိစ္ဆရာညာနဲ့ သူကဝိပဿနာဉာဏ်ရဲ့အစပဲသူကချွေးကြလာကိုရည်ကြည့်တယ်အဲဒီကနောက်ဆက်မှနေဖြစ်ပေါ်လာပြီးတော့တခဏချင်းပျောက်ပျောက်သွားတာတွေကို ကိုယ်တိုင်တွေ့ရမယ်ပဂရိလူတွေကတော့ယောနာယောဟာတစ်သက်လုံးတစ်ဘဝလုံးမြဲတည်နေတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကယောဂပဲအခုတည်းလူကြီးရုပ်ဖြစ်လာတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကစိတ်ကပဲအခုတည်းလူကြီးစိတ်ဖြစ်လာတယ်လို့ထင်နေကြတယ် ရောသိရောဟာငါတယောက်တည်းပဲလို့ထင်နေကြတယ်မမတော့ဒီလိုမဟုတ်ဘူးငဲဒီနေတဲ့တရားရလို့မရှိဘူးအခုဖြစ်အခုပဲပြက်နေတာကြီးပဲမျက်စိတမိခါတော့မကြောက်ဘူးဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒီလောက်ဖြစ်ပြက်များနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုတော်တော်ကြရင်မရင်မရင်နဲ့ကိုယ်တိုင်းပဲတွေ့တာမှဒီလိုမှနေဒီလေးနဲ့ကြောက်ကြောက်သွားတာတွေကိုတွေ့ရတော့မမြဲတဲ့တရားတွေကြီးပဲဆိုတာသဘောကျလာမယ် ဒီလိုမြင်ရတာလေးကြီးပဲလို့သဘောကျတာဟာအနိစ္စ ानु ပါဒနာညာမယ်ပြီးတော့ဝါယူကြောင့်ကြီးနဲ့ဆင်းရဲကြီးပဲလို့လည်းထင်လာမယ်အဲ့ဒါကဒုက္ခ ानु ပါဒနာညာမယ်ပြီးတော့ကိုယ်ထဲမှာအခန့်ခဲ့တာတွေကလည်းအမြောင်များတွေ့ရတော့ဆင်းရဲစုဝေးကြီးပဲလို့လည်းထင်လာမယ်အဲ့ဒါလည်းဒုက္ခ ानु ပါဒနာညာပဲပြီးတော့မှားရယုံနာတွေအခုလိုတိုင်းဘာမှဖြစ်ဘူးသူသဘောတိုင်းသူဖြစ်ပြနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုကြီးတွေ့နေရတော့

ဘယ်ဘုံနေပါရောက်သွားတယ်ဆိုတာဒီလဲနည်းနည်းတော့ယူမှသွားသေးတာပဲဒါကြောင့်ဝိပဿနာဆိုတာအလုံးစုံဘုရားနာရိယပုဂ္ဂိုလ်တွေနိဗ္ဗာန်သွားတာတဲ့နိဗ္ဗာန်လမ်းမှာကြီးတဲ့ဝိပဿနာဆိုရင်သတိထား၄ပါးတဲ့ကသဘာဝတော့ဘာဝင်နေတာပဲဒါကြောင့်သတိထားဆိုတာလည်းအလုံးစုံဘုရားနာရိယပုဂ္ဂိုလ်တွေနိဗ္ဗာန်သွားတာတဲ့နိဗ္ဗာန်လမ်းမှာကြီးတဲ့အခုတရားထုတ်မဲ့ယောဂီပုဂ္ဂိုလ်တွေဟာနေရီဘုရားနာရိယပုဂ္ဂိုလ်တွေသွားတာတဲ့နိဗ္ဗာန်လမ်းမှာကြီးပေါ်မှာရောက်လာကြတယ်လို့မှတ်ရမယ်။ မေတ္တာဘူတရားနိဗ္ဗာန်တရားကိုရပါလို့ဤလို့ဆုတောင်းပြီးပြုထားတဲ့ကုသိုလ်ပါရမီတွေရှိနေလို့မေဖို့နိဗ္ဗာန်ခုဘဝမှာရလိုက်တဲ့ပါရမီကပြည့်စုံနေလို့တရားရနာရိယာပုဂ္ဂိုလ်တွေသွားထားတဲ့သတိတာဥပဒနာလမ်းမကြီးပေါ်မှာငါတို့အခုရောက်နေကြတယ်လို့အောက်မိကြမယ်။ဝမ်းမြောက်ဝမ်းသာလည်းရှိကြမယ်။ဒီလမ်းမကြီးကသင်တန်းလျှောက်သွားလို့ရှိရင်ဒီကဘုရားရနာရိယာပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့ သမာရိညာထုတွေကိုကိုယ်တိုင်တွေ့ရတော့မှာပဲဒါတော့ကမှမတွေ့ဘူးသေးတဲ့သိတည်ခြင်းမှုသမာရိတွေကိုလည်းတွေ့ရမယ်အဲဒီသမာရိကြောင့်ဖြစ်ပေါ်လာတဲ့ဗျာရတာတွေဝမ်းမြောက်ဝမ်းသာစရာတွေကောင်းတွေကိုလည်းအများကြီးပဲတွေ့ပါမယ်ပြီးတော့ယုတ်တရားနံတရားတွေအနိစ္စဒုက္ခအနတ္တသဘောတွေဆိုတာကိုလည်းကိုယ်ပိုင်ညာနဲ့ပဲတွေ့ပြီးပြီးပါမယ်အဲဒီပညာတွေပြည့်စုံတဲ့အခါမှာဗျာရနာရိယပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့ မေတ္တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာကိုမျက်မှောက်တွေပြီးပြီးသွားမယ်။အဲဒါမကြတော့ဘူး။အခုအားထုတ်နေတဲ့ရက်ပိုင်းအတွင်းမှာပဲတွေ့သွားမယ်။ဒလာအတွင်းရက်20အတွင်းမှာလည်းတွေ့သွားနိုင်တယ်။15ရက်အတွင်းမှာလည်းတွေ့သွားနိုင်တယ်။ဗာရမီမနာထူးတဲ့ဒုတိယမှာဆိုရင်တော့9ရက်အတွင်းမှာတောင်တွေ့သွားနိုင်ပါသေးတယ်။ဒါကြောင့်တရားရနာရိယပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားတွေကိုအခု15ရက်ရက်20အတွင်းဒလာအတွင်းမှာပဲ ဧကယောဂတော့မယ်လို့ယူကြည်သိကြထားကြရမယ်အဲဒီမေဖို့နိဗ္ဗာန်တရားတွေကိုကိုယ်တိုင်မျက်မှောက်သက်ရောက်ပြီးတော့အပေကြစေနိုင်တဲ့ဘက္ကာရိတိဝိသိကိသာရိကင်းလို့ဘေတံတရားကြီးမှလွတ်မြောက်သွားပြီးတော့မယ်တန်တရားလုံးရှောင်ပြီးတွေ့သွားမယ်ပဲစင်းရင်မှအခုတရားထုတ်နေတဲ့ရပိုင်းလေးအတွင်းမကြမီအတွင်းမှာပဲဧကမုတ်ချလွတ်မြောက်သွားပြီးတော့မယ်လို့ယုံကြည်သိကြပြီးတော့ကြိုးစားအထုတ်ကြမယ်